တမန်တော်ဝုထုအခန်းကြီး73အငယ်1မှ3အန်တီယိုမြို့တွင် ရှိသော အသင်းတော်၌ဘာနဘာမှဆ၍နိဂါဟုခေါ်ဝေါ်သော ရှုမောင်ကုရေနေပြည်သားလူကိစောဘွားဟေရုဤသူငယ်ချင်းအရင်ဖြစ်သော မာနေနှင့်ရှောလူဒီဟုသောပရောဖက်ပြုသူဆရာပြုသူရှိကြ၏ထိုသူတို့သည်သခင်ဖျားဝုကိုပြု၍အစာကိုရှောင်ကြစဉ် တန်ရှင်းသောဝိညာဉ်တော်ကငါခံထားသောအမှုကို ဆောင်ရွက်စေခြင်းငှာဘာနဘနှင့်ရှောလူတို့ကိုရွေးချယ်ခွဲထားကြလော့ဟု မိန်တော်မူသည့်အတိုင်းအစာရှောင်၍ပတနာပြုလျက် ထိုသူတို့ခေါင်းပေါ်မှာလက်ကိုတင်၍လွတ်လိုက်ကြ၏အငယ်၄မှ၅ထိုတို့တန်ရှင်းသောဝိညာဉ်တော်စေလွတ်တော်မူသောအားဖြင့်ထိုသူတို့သည် တေလုကိမြို့သို့သွား၍ထိုမြို့မှသင်္ဘောနှင့်လွှင့်သည်ဖြင့်ကုပရုကျွန်းသို့ရောက်ကြ၏ရှာလမိမြို့၌ရှိနေစဉ်ယုဒတရားစရာများတွင်ဘုရားသခင်၏နှုတ်ကပတ်တရားတော်ကို ဟောပြောကြ၏ယောဟန်သည်လည်းထိုသူတို့၏လက်ထောက်ဖြစ်သည်တကြွလုံးကိုရှောက်၍ပါဖုမြို့သို့ရောက်လျင်ဘာယေရှုအမည်ရှိသောယုဒအမျိုးသားမိစ္ဆာပရောဖက်ဖြစ်သော နတ်ဝိဇ္ဇာအတတ်သမားကိုမြို့ဝန်မင်းတေရဂိပေါလုထံ၌တွေ့ကြ၏။ထိုမြို့ဝန်သည်ပညာသတိရှိသဖြင့်၊ဗာနဗနှင့်ရှောလုတို့ကိုခေါ်ပင့်၍ဘုရားသခင်၏နှုတ်ကပတ်တရားတော်ကိုနာလိုသောစိတ်ရှိသော်၊အနက်အားဖြင့်နတ်ဝိဇ္ဇာအတတ်သမားဟုဆိုလိုသောဧလုမအမည်ရှိသောထိုသူသည်မြို့ဝန်ကိုယုံကြည်ခြင်းမှလွှဲအံ့သောငှါတမန်တော်တို့ကို ဟန်တားလေ၏ထိုအခါပေါလုဟု အမိတွင်သောရှောလူသည်တန်ရှင်သောဝိညာဉ်တော်နှင့် ပြည့်သည်ဖြင့်ထိုနတ်ဝိဇ္ဇာအတ္တသမားကိုစေ့စေ့ကြည့်ရှုလျက်လှည့်ပြားခြင်းအကျိုးကိုဖျက်ခြင်းအမျိုးမျိုးနှင့်ပြည့်စုံသောမာနဤသားဖြောက်မှတ်ခြင်းတရား၏ရန်သူတင်ဒီထာဝရဘုရား၏ဖြောက်မှတ်သောလန်ခီတို့ကို မဖျက်ဆီးဘဲမနေနိုင်သလိုယခုပင်ထာဝရဘုရား၏ လက်တော်သည်တင့်အပေါ်သို့ရောက်၍နေကိုမျှမမြင်နိုင်အောင်အင်တန်ကာလပတ်လုံးတင်းမျက်စိကွယ်လိမ့်မည်ဟု ပေါလုဆိုသောခဏချင်းတွင်မျက်စိမြှိရှက်၍မှောင်မိုက်အတိဖြစ်သည်ဖြင့်လက်ဆွဲပေးသော သူတို့ကိုရှာလျက်တလဲလဲရှိ၍နေ၏ထိုအကြောင်းအရာကိုမြင်လျှင်မြို့ဝန်သည်ယုံကြည်ခြင်းသို့ရောက်၍သခင်ဖျား၏ဒေသနာတော်ကိုအလွန်အံ့ဩမိန်မော၍နေ၏ ပေါလုနှင့်ပါသောသူတို့သည်ပါဖုမြို့မှလွှင့်၍ပံဖုလိပြည်၊ပေရဂေမြို့သို့ရောက်ကြလျှင်၊ယောဟန်သည်သူတို့ထံမှထွက်၍ယေရုရှလင်မြို့သို့ပြန်လေ၏။ပေရဂေမြို့မှထွက်သွားပြန်၍ပိသိဒိပြည်၊အန္တိအုတ်မြို့သို့ရောက်လျှင်၊ဥပုသ်နေ့၌တရားစရပ်သို့ဝင်၍ထိုင်ကြ၏။ပညတ္တိကျမ်း၊အနာဂတ္တိကျမ်းကိုဘတ်ရွတ်ပြီးမှ တရားစရမှုတို့သည်ညီကိုတို့လူများအားဆုံးမစရာ စကားရှိလျင် ဟောပြောကြပါဟု လူကိုစေလွတ်၍ကြားပြောစေ၏အငယ်16မှ25ထိုအခါပေါလုသည်ထား၍မိမိလက်နှင့်အမှတ်ပေးလျက်ဤဒေလလူမှဆ၍ဘုရားသခင်ကို ကြောက်ရွံ့သောသူတို့နားထောင်ကြလော့ဤဒေလအမျိုး၏ဘုရားသခင်သည်ငါတို့ဘိုးဘေးများကို ရွေးကောက်တော်မူ၍ အဲဂရုပြည်၌ဧည့်သည်ဖြစ်သောထိုလူမျိုးကိုချီးမြှောက်သဖြင့်ထင်ရှားသောလက်တော်နှင့်ထိုပြည်မှနှုတ်ဆောင်တော်မူ၏။အနှစ်၄၀မြတ်လောက်သောကာလပတ်လုံးတော၌ကျွေးမွေးတော်မူ၏။ခါနာန်ပြည်၌လူခုနှမျိုးတို့ကိုပယ်ရှားပြီးလျှင်ထိုပြည်ကိုဣဒရေလအမျိုးအားအမွေပေးကမ်းဝေငှတော်မူ၏။ထိုနောက်မှပရောဖက်ရှမွေလ မပေါ်မရှိမီအနှစ်လေးရာငါးဆယ်မြတ်လောက်သော ကာလပတ်လုံးတရားသူကြီးတို့ကို ပေးတော်မူ၏။နောက်တဖန်ရှင်ဘုရင်ကို တောင်းကြသောအခါ၊ရှောလုအမည်ရှိသောကိရှပြည်သား၊ဗင်္ယာမိန်အမျိုးဖြစ်သောသူကို အနှစ်လေးဆယ်ပတ်လုံးပေးတော်မူ၏။နောက်မှထိုသူကိုပယ်၍ဣသရေလရှင်ဘုရင်အရာ၌ဒါဝိဒ်ကိုချီးမြှောက်တော်မူ၏။ထိုသူအားသက်သေခံတော်မူလျက် စိတ်နှလုံး၌ညီညွတ်သည်ဖြစ်၍ ငါအလိုကို ပြည့်စုံစေမည့်သူယေရှဲ၏သားဒါဝိဒ်ကိုငါတွေ့ရပြီဟု မိန်တော်မူ၏ထိုသူ၏အမျိုးအနွယ်တဲကဘုရားသခင်သည်ဂတိတော်အတိုင်းကယ်တင်သောသခင်ယေရှုကိုဣဒရေလသူတို့အားပေါ်ထွန်းစေတော်မူပြီးထိုသခင်ကြွလာတော်မမူမှီယောဟန်သည်ဣဒရေလလူအပေါင်းတို့အားနောင်တနှင့်ဆက်ဆိုင်သောဗတ္တိဇံတရားကို ဟောပြောနှင့်လေ၏ ယောဟန်သည်မိမိဆောင်ရွက်သောအမှုကိုပြု၍နေစဉ်တွင်ငါသည်အဘယ်သူဖြစ်သည်ကိုတင်တို့ထင်မှတ်ကြသည်။ငါသည်ထိုသူဖြစ်သည်မဟုတ်။ငါနောက်ကြွလာသောသူတပါးရှိသေး၏။ထိုသူ၏ခြေနင်းတော်ကိုငါမချွတ်တိုက်ဟုဆို၏။အငယ်26မှ31အာဗြဟံအမျိုးဖြစ်သောညီကိုမှဆောက်၍ င်တို့တွင်ဘုရားသခင်ကိုကြောက်ရွံ့သောသူတို့၊ဤကယ်တင်တော်မူခြင်းတရားစကားကိုသင်တို့အားကြားလိုက်တော်မူ၏။ယေရုရှလင်မြို့၌နေသောသူတို့နှင့်တကွမင်းများတို့သည်ထိုသခင်ကို၎င်း၊ဥပုသ်နေ့တိုင်းအစဉ်ဘတ်ရွတ်သောပရောဖက်တို့၏စကားကို၎င်းမသိနားမလည်သောကြောင့်၊ထိုသခင်ကိုစီရင်သောအားဖြင့်ထိုပရောဖက်တို့၏စကားကိုပြည့်စုံစေကြပြီ။ကိုယ်တော်၌သေထိုက်သောအပြစ် တစုံတစ်ခုကိုမျှမတွေ့တော်လဲကိုမျက်စီမိအကြောင်းပိလက်မင်းထံ၌တောင်းလျှောက်ကြ၏ထိုသခင်ကိုယီမှတ်၍ကျမ်းစာ၌ရေးထားသမျှတို့ကို ပြည့်စုံစေပြီးလျှင် အလောင်းတော်ကိုတစ်တိုင်မှချ၍တင်းကြိုင်းတွင်၌ထားကြ၏ဘုရားသခင်သည်လည်းတေခြင်းမှထမြောက်စေတော်မူသည်ဖြစ်၍ဂါလိလဲပြည်မှယေရုရှလင်မြို့သို့နောက်တော်၌ လိုက်သောသူတို့အားနေ့ရက်များစွာကိုကိုထင်ရှားစွာ ပြတော်မူ၏အငယ်32မှ35ထိုသူတို့သည် လူများတို့အားတက်တည်ခံဖြစ်ကြ၏ဆာလံကျမ်းဒုတိယခန်း၌လာသည်ကားတင်ဒီငါသားဖြစ်၏ယနေ့ပင်တင့်ကိုငါဖြစ်ပွားစီပြီဟု လာသည်နှင့်ညီဘုရားသခင်သည်ယေရှုကိုထမ်းမြောက်စေတော်မူသည်ဖြင့်ငါတို့ဘိုးဘေးများ၌ရှိသော ဂတိတော်ကိုထိုသူတို့၏သားဖြစ်သောငါတို့အားပြည့်စုံစေတော်မူသည်ဟု၍၎င်းဒါဝိဒ်၌မြဲမြံသောခြေဆုတော်ကိုတင်တို့အားငါပေးမည်ဟုသောဗျာဒိတ်တော်နှင့်အညီထိုသခင်ကိုတည်ခြင်းမှထမြောက်စေ၍နောက်တဖန်ပုပ်ဆက်ခြင်းတို့မပြန်ဘဲအစဉ်ကင်းလွတ်ရမည်အခွင့်ကိုပေးတော်မူသည်ဟု၍၎င်းဝမ်းမြောက်เสียတဲ့အေဝံဂေလိတရားကိုငါတို့သည်တင်တို့အား ကြားပြောကြ၏ထိုကြောင့်ဆာလံကျမ်းတခန်း၌လာဒီကကိုရောဤတန်ရှင်းသောသူအားပုတ်ဆက်ခြင်းကို ရှိစေတော်မမူဟုလာ၏အငယ်36မှ41ဒါဝိဒ်သည်မိမိကာလ၌ဘုရားသခင်၏အလိုတော်ကိုဆောင်ရွက်ပြီးလျှင်ကျင့်ဆက်၍မိမိဘိုးဘေးစုတဲသို့ဝင်သည်ဖြင့်ပုတ်ဆက်ခြင်းသို့ ရောက်လေ၏ ဘုရားသခင်ထမြောက်စေတော်မူသောသူမူကားပုပ်ဆက်ခြင်းသို့မရောက်ထိုကြောင့်ညီကိုတို့ထိုသခင်၏ကျေးဇူးတော်ကြောင့်အပြစ်လွတ်ခြင်းတရားကိုသင်တို့အားဟောကြားသည်ကို၎င်းထိုသခင်ကိုယုံကြည်သောသူ ရှိသမျှတို့သည်မောရှေ၏တရားတိုင်းမလွတ်နိုင်သောအပြစ် ရှိသမျှတို့နှင့်လွတ်ရကြသည်ကို၎င်းသိမှတ်ကြလော့အနာဂတ်ကျမ်း၌လာသည်ကားမထီမဲ့မြင်ပြုတတ်သောသူတို့ ကြည့်ရှုအံ့ဩ၍ပြေပြောက်ခြင်းသို့ရောက်ကြလော့အကြောင်းမူကားတင်တို့အားသူတပားပြညွန်တော်လဲတင်တို့မယုံသောအမှုကိုတင်တို့လက်ထက်ကာလ၌ငါပြုသည်ဟုကျမ်းစာ၌ပါသောအရာကိုတင်တို့အပေါ်သို့မရောက်စေမီအကြောင်းတတိပြုကြလော့ဟုပေါလုဟောပြောလေ၏အငယ်52မှ52လူများတို့သည်တရားစီရင်မှ ထွက်သွားကြစဉ် ထိုအကြောင်းအရာတို့ကိုမိမိတို့အားနောက်ဥပုသ်နေ့၌ဟောပြောပါမည်အကြောင်းတောင်းပန်ကြ၏။အစည်းအဝေးပျက်၍ပြန်ကြသောအခါ၊ယုဒလူမှစ၍ဘုရားကိုကိုးကွယ်သောဘာသာဝင် သူများတို့သည် ပေါလုနှင့်ဗာနဗနောက်သို့လိုက်ကြသည်ဖြစ်၍၊ထိုသူတို့သည်ဘုရားသခင်၏ကျေးဇူးတော်၌တည်ကြည်မည်အကြောင်းတမန်တော်တို့သည်ဖြားယောင်း၍ဆုံးမဩဝါဒပေးလေ၏ နောက်ဥပုပ်နေ့၌ဘုရားသခင်၏နှုတ်ကပတ်တရားတော်ကိုနားထောင်အံ့သောငှာတမျိုးလုံးကုံမတက်စီဝေးကြ၏ယူဒလူတို့သည် အစည်းအဝေးတို့ကိုမြင်လျင်ညူစုသောစိတ်နှင့်ပြည့်စုံသဖြင့်ဘောလူ၏စကားကိုညင်းခုန်ဒီသာမကဆဲရေးကြ၏ထိုအခါပေါလုနှင့်ဘာနာဘတို့ကဘုရားသခင်နှုတ်ပတ်တရားတော်ကိုတင်တို့အားရှေးဥစွာဟောပြောရ၏ သို့တော်လည်းတင်တို့သည်ပယ်၍ထာဝရအသက်ကိုမိမိတို့မခံတိုက်သည်ဟုမိမိတို့စီရင်ကြသောကြောင့်ထာဝရဘုရားသည်မှားထားတော်မူသည့်အတိုင်းငါတို့သည်မျက်နာကိုလွှဲ၍တပါမျိုးသားတို့စီတို့လှည့်ကြ၏မှားတော်မူသောဗျာဒိတ်တော်အချက်ကားတင်ဒီမြေကြီးစွန်းတိုင်အောင် ကဲတင်ခြင်းကိုပြုစိမ့်သောငါတင့်ကိုတပါမျိုးသားတို့လင်းเสียဖို့ငါခန့်တိုက်ဟုဗျာဒိတ်တော်ရှိသည်ဟုရဲရင်စွာ ပြောဆိုကြ၏ ထိုစကားကိုတပါမျိုးသားတို့သည်ကြားလျင်ဝမ်းမြောက်၍သာဝရဘုရား၏နှုတ်ပတ်တရားတော်ကိုချီးမွမ်းကြ၏သာဝရအသက်ကိုရစေခြင်းငှာခံထားတော်မူသော သူရှိသမျှတို့သည်ယုံကြည်ခြင်းသို့ရောက်ကြသဖြင့်သာဝရဘုရား၏တာနာတော်သည်တပြည်လုံး၌နှံ့ပြားလေ၏ထိုအခါဘုရားကို ကိုးကွယ်၍အတရေရှိသော မိမတို့နှင့်ထိုမြို့၌အကြီးအကဲဖြစ်သောသူများကိုယူဒလူတို့သည်နှိုးဆော်၍ ပေါလုနှင့်ဗာနဗတို့ကိုညှဉ်းဆဲစေသဖြင့်ထိုပြည်၏နယ်မှနှင်ထုတ်ကြ၏။တမန်တော်တို့သည်မိမိတို့ခြေဘဝါး၌ကပ်သော မြေမှုန့်ကို ထိုသူတို့အားခါလိုက်ပြီးမှ၊ဣကောနိပြည်သို့သွားကြ၏။တပည့်တော်များတို့သည်ဝမ်းမြောက်ခြင်းနှင့်၎င်း၊သန့်ရှင်းသောဝိညာဉ်တော်နှင့်၎င်း ပြည့်စုံကြ၏။